ခန်းကြီးငါအငယ်1မှ8ငါနှမငါခင်မွန်းငါဥယင်တဲသို့ငါဝင်လာပြီငါမူရန်နှင့်နန္ဒာမျိုးကိုခံယူပြီငါပြားရည်နှင့်ပြားလဘုတ်ကို စားရပြီငါတို့နှင့်စပြည့်ရည်ကိုတောက်ရပြီငါအဆွေတို့စားကြလော့ငါမိဆွေတို့တောက်ကြဝါစွာတောက်ကြလော့ငါသည်အိပ်ပျော်စဉ်နှလုံးနိုးလျက်ရှိ၏ ငါချစ်ရာသခင်ဤစကားသံပေငါနမငါချစ်တော်အမိငါချိုငါဤစုံလင်သူငါအားဖွင့်ပါငါကောင်းသည်နှင်းနှင့်၎င်းငါသပင်သည်ည၌ကြက်တတ်သောနှင်းဆက်များနှင့်၎င်းစူပြီးဟု ဆိုလျက်ခောက်၍နေတော်မူ၏ကျွန်မသည် အဝတ်ကိုချွတ်ပါပြီအပေကြောင့်ဝတ်ပြန်ရမည်နီခြေကိုလည်းဆေးပါပြီတဖန်ညစ်အောင် အပေကြောင့် ပြုရပါမည်နီငါရှိရသခင်သည်လက်တော်ကိုတကပေါက်ထဲသို့တွင်းတော်မူသည်ဖြစ်၍သူကိုချစ်တနာသောစိတ်အားကြီးသည်ဖြင့်ငါချစ်ရသခင်အားတကားကိုဖွင့်အံ့သောငါထသောအခါငါလက်မှမူရန်စီငါလက်ချောင်းတို့မှပဂတိမူရန်စီသည် တကချင်းတိုင်ပေါ်မှဆက်ဆက်ကြလေ၏ငါချစ်ရသခင်အားငါဖွင့်သည်ရှိသောငါချစ်ရသခင်သည်ထွက်သွားနှင့်ပြီ စကားတန်တော်ကိုစိစိနားထောင်လျက်သခင်ကိုငါရှာတော်လဲမတွေ့ခေါ်တော်လဲထူးတော်မမူမြို့တွင်လေသောကင်းဆောင်တို့သည်ငါကိုတွေ့တော်နာကျင်စွာရိုက်ကြ၏မြို့ရိုးဆောင်တို့သည်ငါမျက်နှာဖုံးကို လူယူကြ၏အိုယေရုရှလင်မြို့သမီးတို့ သင်တို့သည်ငါချစ်ရသခင်ကို တွေ့လျင်သူ့ကိုငါချစ်၍နာနေကြောင်းကိုကြားပြောကြပါဟုငါမှားထားတောင်းပန်ပါ၏အငယ်9မှ16မိမတကာတို့ထက်အစင်းလှသောအမား တင်ချစ်ရာသခင်သည်အခြားတစ်ပါးသောချစ်ရာသခင်ထက်အဘယ်သို့သာသနည်း။အကျွန်ုပ်တို့ကိုထိုသို့မှာထားတောင်းပန်ရမည်အကြောင်း၊သင်ချစ်ရာသခင်သည်အခြားတစ်ပါးသောချစ်ရာသခင်ထက်အဘယ်သို့သာသနည်း။ငါချစ်ရာသခင်သည်ဖြူသောအဆင်း၊နီသောအဆင်းနှင့် ပြည့်စုံ၍၊လူတစ်သောင်းတို့တွင် အထွဋ်အမြတ်ဖြစ်တော်မူ၏။ဦးခေါင်းတော်သည်ရွှေစင်နှင့်တူ၏။ဆံပင်တော်သည်ထူထပ်၍၊ကျီးအပ်အဆင်းကဲ့သို့နက်၏ မျက်စိတော်တို့သည်နို့၌ရှိုးလျက်မြည်ရေပေါ်မှာပုံမှုန်ကြွကြွဝတ်သောဂျိုးနှင့်တူကြ၏ပါတော်တို့သည်နန္တာတော်မွေးကြိုင်သောပန်းတော်ကဲ့သို့၎င်းနှုတ်ခမ်းတော်တို့သည်ပဂတိမူရန်စီယိုသောနှင်းပွင့်ကဲ့သို့၎င်းဖြစ်ကြ၏လက်တော်တို့သည်မြေရွေးစီသော လက်စွပ်ကဲ့သို့၎င်းကိုယ်တော်သည်နီလာကြောက်ဖြင့်စီချဲသောဆင်းဆွဲဖြူကဲ့သို့၎င်းဖြစ်၏ ခြေတော်တော်တို့သည် ရွှေစင်ဖနက်ပေါ်၌တည်သောကျောက်ဖြူတိုင်နှင့်တူကြ၏။မျက်နှာတော်သည် လေဗနုန်တောင်ကဲ့သို့ဖြစ်၍၊အာရဇ်ပင်ကဲ့သို့ထူးမြတ်ပေ၏။နှုတ်တော်သည်အလွန်ချိုပေ၏။တကိုယ်လုံး၌ချစ်ဘွယ်သောဂုဏ်တော်အပေါင်းတို့နှင့် ပြည့်စုံတော်မူ၏။ယေရုရှလင်မြို့သမီးတို့၊ဤသူသည်ငါချစ်ရာသခင်၊ငါ့မိတ်ဆွေ ဖြစ်တော်မူသတည်း